ခန်းကြီး49အငယ်1မှ7ထိုနောက်မှအိမ်တော်တကားသို့တဖန်ငါကိုဆောင်ခဲ့၍တကခုံအောက်မှအရှိဘက်သို့ထွက်သောရေကိုငါမြင်၏အိမ်တော်ဥသည်အရှိသို့မျက်နှာပြု၍ရေသည်အိမ်တော်တကားခုံလက်ရအောက်ရစ်ပလင်တော်တောင်ဘက်မှစီးသွားလေ၏တဖန်မြောက်တကားလမ်းဖြင့်ငါကိုထုတ်၍ပြင်၌ဝိုင်းသွားလျက် အရှိတို့မျက်နှာပြုသော ပြင်တကားလမ်းဝသို့ရောက်သောအခါလက်ရဘက်မှစီးသောရေကိုငါမြင်၏ကျိုးကိုကင်သောသူသည်အရှိတို့သွားပြီးလျှင်အတောင်တထောင်စစ်အောင်တန်း၍ငါကိုရေကူးစေ၏ရေသည် ဖမျက်သို့မိလေ၏တဖန်အတောင်တထောင်စစ်အောင်တန်း၍ရေကူးစေပြန်လျှင်ရေသည်ဒူးကိုမိလေ၏တဖန်အတောင်တထောင်စစ်အောင်တန်း၍ ကူးစေပြန်လျင်ရေဒီခါကိုမှီလေ၏တဖန်အတောင်တထောင်စစ်အောင်တိုင်းသောအခါမကူးနိုင်သောမြစ်ဖြစ်လေ၏ရေထသောကြောင့်နေ၍မကူးနိုင်ခြေထောက်၍မမီဘဲကူးရသောမြစ်ဖြစ်၏ထိုသူကအချင်းလူသားဤရာကို မြင်ပြီးမဟုတ်လောဟု ပြောပြီးမှတဖန်ငါကိုခေါ်သွား၍မြစ်နာသို့ ပြန်စေ၏ပြန်စဉ်အခါ မြစ်နားနှစ်ဖက်၌များစွာသော အပင်တို့ကိုငါမြင်၏။ထိုသူကလည်းဤရေသည် အရှိသို့စီး၍တောကိုလျှောက်ပြီးမှအိုင်တဲသို့ဝင်တက်သောအပြင်အိုင်ရေသည်ချိုလိမ့်မည်။အသက်ရှင်၍လှုပ်ရှားတတ်သောတရဝအမျိုးမျိုးတို့သည် ထိုမြစ်ရေရောက်သမျှသောအရက်တို့၌အသက်ရှင်၍အလွန်များစွာသောငါးတို့လည်းရှိကြလိမ့်မည်ထိုမြစ်ရေသည်ချိုသောကြောင့်ရောက်သမျှသော အရက်တို့၌တရဝအမျိုးမျိုးတို့သည်အသက်ရှင်ကြလိမ့်မည်အိုင်နာမှတငါတို့သည်ရက်၍အင်ဂေတိရွာမှဆ၍အင်းနေကလေးရွာတိုင်အောင် ပိုက်ခွန်ဖြန့်ချရာအရက်ဖြစ်လိမ့်မည်ငါအမျိုးမျိုးတို့သည် မဟာပင်လေငါကဲ့သို့အလွန်များပြားကြလိမ့်မည်ရွှွန့်ပွဲရေနှင့်ရွှွန့်အိုင်ရေမူကားမချိုရအစင်ငံရလိမ့်မည်မြေကမ်းနှစ်ဖက်၌စားစရာကောင်းသောအပင်အမျိုးမျိုးပေါက်ကြလိမ့်မည်အရွက်လည်းမညှိုးမနှွမ်းရအသီးလည်းမပြတ်ရ လတိုင်းအစဉ်နှုသောအသီးကိုတီးလိမ့်မည်အကြောင်းမူကားထိုရည်သည်တန်ရှင်းရာဌာနထဲကထွက်သည်အသီးသည် စားเสียဖို့ဖြစ်၏အရွက်သည်လည်းအနာယောဂငြိမ့်เสียဖို့ ဖြစ်သည်ဟုငါအားပြောဆို၏အငယ်73မှ23အရှင်ထာဝရဘုရားမိန်တော်မူသည့်အတိုင်းဤဒေလာမျိုး12မျိုးအမွေခံရသော မြေအပိုင်းခြားဟုမူကားယောသတိ မြေအပိုင်းခြားနှစ်ခုကိုယူရမည်ဘိုးဘေးတို့အားငါကျိန်ဆိုသည့်အတိုင်းငါပေးရသောထိုမြေသည်တင်တို့အမွေမြေဖြစ်၍တင်တို့သည်အချင်းချင်းအမွေခံရကြမည်မြေမြောက်ဖက်အပိုင်းခြားသည် မဟာပင်လယ်တစ်ဖက်တစ်ချက် ဟေသလုံလန်းဇေဒလန်းတို့လိုက်လျက်ဟာမတ်မြို့နှင့်ဘေရောတာမြို့ကို၎င်းဓမ္မသက်နယ်နှင့်ဟာမတ်နယ်ဆက်ကြားမှတိပရိမ်မြို့ကို၎င်း ဟောရံမြို့အနားမှာဟာဇောဟတိကုံမြို့ကို၎င်းဝိုင်း၍တဖန်ပင်လယ်နှင့်ကွာပြီးမှဓမ္မသက်နယ်အနားနှင့်ဟာဇယေနံမြို့မြောက်ဖက်၌ဇီးဖြုံမြို့ဟာမတ်မြို့ပါရမည်ဤ၍ကမြောက်ဖက်အပိုင်းခြားဖြစ်သည်အရှိဘက်အပိုင်းခြားသည်ဟောရံမြို့ဓမ္မသက်မြို့ဂိလပြည်ယော်ဒန်မြစ်နာဣဒေလပြည်နယ်ကိုလျှောက်၍အရှိပင်လယ်၌ ဆုံးရမည်ဤ၍ကအရှိဘက်အပိုင်းခြားဖြစ်သည်တောင်ဘက်အပိုင်းခြားသည်တာမာမြို့မှဆ၍ကာဒီရှမြို့မေရိဘရေတိုင်အောင်၎င်းမဟာပင်လေတဲ့သို့ဝင်သောမြစ်တိုင်အောင်၎င်းလျှောက်သွားရမည်ဤ၍ကတောင်ဘက်အပိုင်းခြားဖြစ်သည်အနောက်ဘက်၌မဟာပင်လေသည်တောင်ဘက်မှဆ၍ ဟာမတ်မြို့တစ်ဖက်တစ်ချက်တိုင်အောင်ပိုင်းခြားလျက်ရှိရမည်ဤ၍ကအနောက်ဖက်အပိုင်းခြားဖြစ်သည် ထိုမြေကိုဣဒေလအမျိုးအသီးသီးတို့အားဝေရမည်အမျိုးသားချင်းအမွေခံဖို့၎င်းတင်တို့တွင်နေ၍သားသမီးဖွမ်းမြင်သောတပန်းအမျိုးသားချင်းအမွေခံဖို့၎င်းစည်ရန်ချ၍မြေကိုဝေရမည် ထိုတပါးအမျိုးသားတို့ကိုပြည်၌ဖွားမြင်သောဣဒရေလအမျိုးသားကဲ့သို့မှတ်ရမည်သူတို့သည်ဣဒရေလအမျိုးသားတို့နှင့်အတူမြေကိုအမွေခံရကြလိမ့်မည်တပါးမျိုးသားနေလေရာရာခရိုင်၌သူအမွေခံစရာမြေကိုပေးရမည်ဟုအရှင်သာရဘုရားမိန်တော်မူ၏